အလုံးပင်တရားဒီအပိုင်းလေးမှာတော့ဒီဓကမထံကိုဟောလဲစားပေါ့အဲတော့အလုံးသောသူတော်ကောင်းတွေကလုပ်ငန်းခွင်ပိုင်းကိုရောက်လာပြီးဖြစ်တဲ့အတွက်ကြောင့်မိမိတို့ကတင့်တော်မယ်ရိယာပုဂ္ဂလိကိုရွေးချယ်တင့်တော်ပဲရိယာပုဂ္ဂလိကိုရွေးချယ်ပြီးအလုံးပေါ့နာယီဝက်လောက်နာဟိဝဲလောက်ဒါဒိဋ္ဌံပြီးတော့ဒါတရားဘာဝနာနှလုံးသွင်းကြရအောင်အဲ့တော့ဓကမတန်ကလေးကဥစဉ်တို့ပြောလာတာဝါယောဓက ထောက်မှုသဘောတွုံးမှုသဘော ထောက်ခံမှုသဘောပြီးတဲ့အခါကျတော့ပထဝီဓာတ်ကမာမှုသဘောကြမ်းမှုသဘော လေးမှုသဘော ပြော့မှုသဘောချော့မှုသဘောပေါ့မှုသဘောဆိုပြီးတော့ရှစ်လုံးပြီးခဲ့ပြီပေါ့ပြီးတော့ဒီနေ့တော့ဦးဇင်းတို့ပထဝီအာဘောဆိုတာအာဘောဓာတ်ကိုကြော်ခဲ့ပြီးတော့နည်းနည်းလွယ်တာကစသွားအောင် တေဇောဓာတ်ကိုအရင်ဆုံးသွားကြရအောင်အဲ့တော့ဓာတ်ကြီးလေးပါးထဲမှာတေဇောဓာတ်တေဇောဓာတ်မှာကသဘာဝလက္ခဏာ2မျိုးရှိတယ်အဲ့ဒါက ပူမှုသဘောနဲ့အေးမှုသဘောဆိုပြီးတော့နှစ်မျိုးရှိတယ်။အဲ့ဒီကဒီနေ့ပူမှုသဘောလေးကိုစရှုကြရအောင်။ကြောင့်မလို့အားလုံးသောသူတော်ကောင်းတွေကတက်တောင်တက်တာရိယာပုဂ္ဂိုလ်ထိုင်ရိယာပုဂ္ဂိုလ်လေးကိုရွေးချယ်ရွေးချယ်ပြီးတော့ကိုယ်စဉ်ပြောသွားတဲ့အတိုင်းလေးလိုက်ပြီးတော့နှလုံးသွင်းပြီးတော့နာရီဝက်လောက်ဒါစ조사ပြီးတော့ပွားများအားထုတ်ကြရအောင်။ အဲ့တော့အလုံးမြတ်တဲ့အရိယာပုဂ္ဂိုလ်ရွေးချယ်ပြီးတဲ့အခါတေဇောတက်ကပူမူသဘောလေးကိုနှလုံးသွင်းကြရအောင်အဲ့တော့ဒေသောတက်ကပူမူလေးကိုနှလုံးသွင်းတော့မယ်ဆိုတဲ့သူတော်ကောင်းဒီဒါထင်ရှားရနေရာကတော့စပြီးတော့ရှုလို့ရတယ်အဲ့တော့ထင်ရှားတဲ့နေရာကစပြီးရှုလို့ရတယ်ဆိုတော့ဘယ်နေရာထင်ရှားလဲဆိုတော့ရေပုံရတော့ဦးဇင်းတို့လက်ကလေးနှစ်ဖက်ကိုထပ်ထားကြည့် လက်ကလေးနှစ်ဘက်ကိုထပ်ထားလို့ရှိရင်အဲ့ဒီထပ်ထားတဲ့နေရာလေးမှာပူးနေတာမျိုးလေးသူကတွေးတတ်တယ်သို့မဟုတ်လို့ရှိတယ်ခုနပေါ့လေဒီပေါင်မှာဒွန်းဒူးနှစ်ဖက်ပေါ်လောက်ကိုလက်ကလေးတွေတင်ထားရင်အဲ့ဒီလက်ကလေးတင်ထားတဲ့နေရာလေးမှာပူးနေတာမျိုးလေးတွေးတတ်တယ်အဲ့တော့ဗနေယံကအစယူရမယ်လေဆိုရင်တော့ခုနထင်ရှားတဲ့နေရာပေါ့ဗနေယံကပဲထင်ရှားထင်ရှားတချို့ဆိုလေဒီတိုင်းလေးထိုင်နေရင်တဲ့ခန္ဓာကိုယ်တနေရာလေးမှာပူးလာတာမျိုးလေထင်ရှားတတ်ပါတယ်အဲ့လိုထင်ရှားရင်လည်းအဲ့လိုထင်ရှားတဲ့နေရာကတော့စယူလို့ရတယ် သို့တော့ဒီနေရာမှာတော့ဦးစင်းကလက်နှစ်ဘက်ကိုထပ်ပြီးတော့အဲဒီထင်ရှားတဲ့နေရာလေးကရှုပုံလေးကိုစပြီးတော့ပြောအောင်အဲ့တော့ဆိုကြပါစို့တရားထိုင်ပြီးလက်ကလေးနှစ်ဘက်ကိုထပ်ထားထပ်ထားလို့ချင်းတော်တော်လေးထပ်ထားလို့ချင်းအဲ့မှာလက်နှစ်ဘက်ကလေးနေရာကနှွေးပြီးတော့ပူးလာလိမ့်အဲပူးလာလို့ချင်းအဲ့ဒါလေးကိုစိုက်ပြီးစူးစူးဆိုက်ဆိုက်ကလေးအာယုံလေးယူထားလိုက်စူးစိုက်ကလေးအာယုံလေးယူပြီးတဲ့အခါကျတော့အဲ့လက်နှစ်ဘက်ထပ်ထားတဲ့နေရာကပူမူလေးကိုပဲတောက်လျှောက်အသိစိတ် ညံလေးဆိုင်ပြီးတော့စိတ်ထဲကနေပြီးတော့ပွားများနေပူတယ်ပူတယ်တနည်းအားဖြင့်ပူမှုသဘောပူမှုသဘောပူမှုသဘောဆိုမှန်မှန်လေးအဲ့ဒါပွားနေပွားနေလို့ရှိရင်ဓာတ်သဘောတရားတွေကဓာတ်ဓာတ်ကြီး၄ပါးကသဘောတရားကအဲ့ဓာတ်သဘောတရားတစ်ခုတစ်ခုကိုပွားများရင်ပူပူပြီးတော့အဲ့ဒါထင်ရှားလာတယ်ထင်ရှားလာတော့ဥမာလက်ကလေးလက်နှစ်ဖက်ထပ်ထားတယ်ထပ်ထားတဲ့နေရာလေးမှာပူမှုလေးထင်ရှားတယ်အဲ့နေရာလေးကနေပြီးတော့ ပူမှုသဘောပူမှုသဘောတနည်းအားဖြင့်ပူတယ်ပူတယ်ဆိုပြီးတော့ဒီလိုလေးပွားများနေပွားများနေတပြေးပြေးနေအဲ့နေရာလေးမှာထင်ရှားလာတယ်ထင်ရှားလာရင်နေရာလေးကိုနည်းနည်းချင်းချဲ့လိုက်ပေါ့မိမိကလက်နှစ်ဘက်ကိုထပ်တာအဲ့လက်နှစ်ဘက်နေရာလေးကနေတပြေးပြေးနေချဲ့လိုက်တာဥမာဆိုကြပါစို့အဲ့လက်တစ်ချောင်းလက်နှစ်ချောင်းလုံးတောက်လျှောက်ပူတဲ့သဘောလေးထင်ရှားနေတယ် အဲပူတဲ့သဘောလေးထင်ရှားလို့ရင်တခါအဲ့ကနေပြီးတပြေးပြေးနဲ့အထက်ပိုင်းခန္ဓာကိုတစ်ခုလုံးလောက်ကိုအာယုံယူကြည့်လိုက်အဲအထက်ပိုင်းခန္ဓာကိုတစ်ခုလုံးကိုအာယုံယူလို့ကြည့်လိုက်ပါအထက်ပိုင်းခန္ဓာကိုတစ်ခုလုံးလေးကပူပြီးတော့နှွေးနေလိမ့်မယ်အဲအထက်ပိုင်းခန္ဓာကိုလေးကပူပြီးတော့နှွေးနေရင်အဲ့ထင်ရှားတဲ့လူယောဂီသူတော်ကောင်းဖြစ်ခဲ့နော်အဲ့ထက်ပိုင်းခန္ဓာကိုတစ်ခုလုံးကိုအာရုံယူပြီးတော့ပုံမှုသဘောလေးကိုရှုအကယ်၍သိမ့်မထင်ရှားဘူးဆိုရင်တော့ပြန်ပြန်ပြီးတော့အဲ့ဒီမိမိ လက်လက်ပဲထပ်ထားတဲ့နေရာလေးကိုမလွတ်ရအောင်အနေရာလေးကိုညံလေးဆိုင်ပြီးတော့ပွားများနေပူတယ်ပူတယ်ဆိုပွားများတပြည့်ပြည့်နဲ့ပူမှုသဘောလေးထင်ရှားလာထင်ရှားလာရင်ကတော့လို့နည်းနည်းကြီးနေတာဤနေရာလေးကိုတိုးတိုးတိုးတိုးနေရာလေးကိုချဲချဲချဲချဲပြီးရှူလိုက်ရှူလိုက်လို့ချင်းတပြည့်ပြည့်နဲ့အဲ့ဒီခန္ဓာကိုယ်ထဲမှာအဲ့ဒါပူမှုသဘောကအထက်ပိုင်းခန္ဓာကိုယ်လေးတစ်ခုလုံးကိုထင်ရှားနေလေအဲ့လောက်မြန်မြန်ဆန်ဆန်ထင်ရှားလာတော့ရှေ့ကလည်းမိမိက ခုနဝါယောဓာတ်ကတွန်ကံမှုထောက်ကံမှုဒေသောဓာတ်ကမာကျန်လေးပြောပထဝီဓာတ်ကမာကျန်လေးပြောချောပေါ်ဆိုတာတွေကိုရှုခဲ့ပြီးသားခန္ဓာကိုယ်တစ်ခုလုံးပေါအောင်ရှုခဲ့ပြီးသားဖြစ်ခဲ့ရင်အဲအခုဒီတေသောဓာတ်ကိုရှုတဲ့အခါမှာလေလွယ်လွယ်လေးနဲ့တော့ပြန်သွားတတ်တယ်အဲလက်နှစ်ဖက်ကလေးမှာပူးနေတာလေးကိုအောင်ယူပြီးပူမှုသဘောပူမှုသဘောပူမှုသဘောဆိုမှန်မှန်လေးရှုရင် အလိုလိုလေးအဲ့ဒီ လက်နှစ်ဘက်ကနေပြီးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးလောက်ပူမှုသဘောလေးကိုထင်ရှားတတ်တယ်အဲ့လိုလွယ်လွယ်နဲ့ထင်ရှားရင်တော့လေဒါကောင်းတာပေါ့လေငယ်ရွေးလွယ်လွယ်နဲ့မတင်ကြတဲ့သူတော်ကောင်းဖြစ်ရင်တော့ဟိုးရှိကပြောသလိုလက်နှစ်ဖက်ပြီးတော့လက်နှစ်ချောင်းလုံးပြီးတဲ့အခါပခုံးနှစ်ဖက်ပြီးတော့အထက်ပိုင်းဥကောင်းလက်တိုင်းပြီးတဲ့အခါဥကောင်းတစ်ခုလုံးရပြီဆိုအောက်ကိုနည်းနည်းချင်းလေးရွှေ့ပကုံးနှစ်ဖက်ကနေပြီးအထက်ပိုင်းခန္ဓာကိုခါလောက်ကလေးရအောင်ပြန်ပြီးတော့နေရာလေးကိုချက်ချက်ကြည့် နေရာလေးကိုချက်ကြည့်လို့ရပြီဆိုရင်ခြုံပြီးတော့ပြန်ရှုနေအဲ့ပုံမှုထင်ရတဲ့နေရာလက်နှစ်ဖက်ထပ်ထားတဲ့နေရာလေးကစပြီးအဲ့ဒီပခုံးနှစ်ဖက်အလဲတိုင်းဥကောင်းတစ်ခုလုံးအထက်ပိုင်းခန္ဓာကိုခါတိုင်အောင်တောက်လျှောက်ကလေးအဲ့နေရာလေးကိုအောင်ယူပြီးရှုရှုလို့ရှိရင်ပုံမှုသဘောလေးကတောက်လျှောက်ထင်ရှားတယ်ထင်ရှားလို့ရှိရင်အောက်ကိုနည်းနည်းလေးပြန်ပြီးတော့ထားခါတယ်နေရာလေးကိုချက်ယူမယ်အဲ့ခါကနေပြီးတော့ဟုတ်ပစိတုံးနှစ်ဖက်လောက်ထိချက်ယူကြည့်ပုံမှုသဘောလေးကထင်ရှားနေတယ် အတင်ကြတဲ့သူတော်ကောင်းပြင်တော့လောလောနဲ့အဲ့တင်ကြတဲ့နေရာကိုတကားတဲ့အပေါ်ကနေချုံပြီးတော့တောက်လျှောက်တောင်ရှုနေပြီးတော့မတင်ကြတဲ့သူတော်ကောင်းပြင်တော့လည်းပြန်ပြန်ပြီးတော့အဲ့ဒီလက်နှစ်ဘက်ထပ်ထားတဲ့နေရာလေးကိုပြန်ပြန်အာယုံယူစူးစူးဆိုက်ဆိုက်ကလေးနဲ့အဲ့နေရာလေးပဲရှုနေရှုနေလို့ပုံမှုသဘောလေးတင်ကြပြီဆိုတော့မှနေရာကိုနည်းနည်းချင်းနည်းနည်းချင်းမိမိညံမိသလောက်နေရာလေးကစားပြီးနည်းနည်းချင်းနည်းနည်းချင်းနေရာလေးကိုချက်ချက်ချက်ချက်ယူသွားယူသွားလို့အဲ့လိုမျိုးပေါ့ ဘယ်ပိုင်းခန္ဓာကိုယ်တစ်ခုလုံးအဲအောက်ခန္ဓာကိုယ်ပစင်တုံးနှစ်ဘက်လောက်အထိထင်ရှားပြီထင်ရှားပြီဆိုရင်တခါဗာပြန်လို့မလို့အေးနေရာလေးကိုနည်းနည်းချင်းလေးထပ်ပြီးတော့ချင်မယ်ဘယ်တိချင်မလို့ဟိုးခြေပြားနှစ်ဖက်တိုင်အောင်ခြေပြားနှစ်ခုတိုင်တဲ့အဒီပစိတုံးနှစ်ဖက်ကနေခြေပြားနှစ်ခုတိုင်တဲ့အဒီတခါတဲ့ပုံမှုသဘောလေးကိုဆက်ပြီးတော့နှလုံးသွင်းရှုပွားရှုပွားလို့ရှိရင်တပြေးပြေးနဲ့ထင်ရှားလာလိမ့်မယ်ထင်ရှားလာလို့ရှိရင်တခါပြန်ပြီးတော့ဟိုး မတင်ကြတဲ့ပုဂ္ဂိုလ်ကတော့လက်နက်မဲ့ထပ်ထားတဲ့နေရာလေးကနေပြန်ပြီးတော့ယူတင်ကြတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့အေးဟုတ်ဥကောင်းကနေပြီးတော့ခြေပြားတိုင်အောင်ယူဘုံဘုံသဘောလေးကိုဥကောင်းကနေပြေးပြေးချင်းနေယူမြန်မြန်ကြီးသဘောမပေါက်တဲ့သူတော်ကောင်းဖြစ်ခဲ့ရင်လွယ်လွယ်နဲ့ခြေသုံးကောင်းဆုံးကိုသဘောပေါက်ရင်ပြေးပြေးချင်းခုနပြောသလိုပေါ့လက်နက်ကနေပြီးတော့ရှုလိုက်လို့ပုံမှုသဘောလေးထင်ကြပြီးဆိုရင် အကုန်လုံးထင်ရှားသွားပြီဆိုဥကောင်းလေးကနေစပြီးပြန်ရှုဥကောင်းတစ်ခုလုံးပုံမှုသဘောလေးထင်ရှားသလားပုံမှုသဘောလေးကို ရှုကြည့်ထင်ရှားပြီဆိုရင်တခါတည်းအမျက်နှာတစ်ခုလုံးဟိုးလေတန်ရောက်အောင်ပကုံးနှစ်ဘက်တန်အောင်အဲပြီးတဲ့အခါကျတော့ထပ်ပိုင်းခန္ဓာကိုခါတစ်ခုခါတန်အောင်အဲပြီးတဲ့အခါကျတော့ပစေတွန်းနှစ်ဘက်တန်အောင်ဟောပြီးတဲ့အခါကျတော့ခြေပြတန်အောင်ဖြည်းဖြည်းချင်းလေးရှုရှုနေလို့ပုံမှုသဘောလေးထင်ရှားပြီဆိုတစိုက်မမတ်ကလေးအဲ့ဒီမိမိရဲ့ခန္ဓာကိုယ် ချုံပြီးတော့ဟိုဦးကောင်းကနေပြီးတော့ခြေပြားတိုင်အောင်ဖြည်းဖြည်းချင်းနေတာရှုနေရတယ်အဲရှုတဲ့အပိုင်းမှာတော့တခုသတိထားရမှာခန္ဓာကိုယ်ထဲမှာပဲစိုက်ပြီးတော့ရှုနေဖို့လေလိုတယ်တချို့ချို့ယောဂီတွေကပုံမှုသဘောလေးထင်ရှားလို့ရှိအဲပုံမှုကိုလိုက်ရှုရင်နဲ့အဲ့ဒါဒီကလေးခန္ဓာကိုယ်ကိုသတိကမရောက်တော့ခန္ဓာကိုယ်ကိုသတိမရောက်ပဲပုံမှုတစ်ခုတည်းကိုပဲရှုနေတာမျိုးဖြစ်တတ်တယ်အဲလိုဖြစ်နေရင်ဣဇဒာမမသိဗိဓာမမသိဖြစ်သွားတတ်တယ် အဲဒါကြောင့်မလို့ခန္ဓာကိုယ်တဲ့ကိုပဲမိမိရဲ့အိဇ္ဇတာခန္ဓာကိုယ်တဲ့ကိုပဲအခုအချိန်မှာတော့စိုက်ပြီးတော့ပုံမှုသဘောလေးကိုရှုရပြီဆိုရင်ဟိုဦးကောင်းကနေခြေပြတိုင်းအောင်ခောက်တော့ခောက်ပြန်နေဖြည်းဖြည်းချင်းဒီပုံမှုသဘောလေးကိုရှုနေတယ် န္ဓာကိုယ်မှာပဲတတိလေးကို စိုက်ထားရမယ်ဘေးကိုထွက်မသွားစေနဲ့ခန္ဓာကိုယ်ထဲမှာပဲပုံမှုသဘောလေးကိုစူးစူးစိုက်စိုက်နဲ့ထင်ရှားတဲ့နေရာလေးကစားပြီးတော့နေရာလေးကိုချဲချဲချဲချဲပြီးတော့ခြေဆုံးကောင်းဆုံးပုံမှုသဘောလေးကိုပဲနှလုံးသွင်းပြီးရှုပွားနေရမယ်ဘေးကအတွေးတွေဝင်လာတတ်တယ်ဘေးကအတွေးတွေဝင်လာပြီးမှလည်းမိမိကရှုပွားနေတဲ့ပုံမှုသဘောတည်သောတတ်တဲ့ပုံမှုသဘောလေးကိုလွတ်မပြေရဘူး ဒေသောဓာတ်ရဲ့ပုံမှုသဘောလေးကိုပဲနှလုံးသွင်းထားရမယ်မိမိစရှုပွားတဲ့နေရာလေးကထင်ရှားတဲ့လက်နက်ကနေစပြီးရှုနေတယ်ဆိုအဲ့ထင်ရှားတဲ့နေရာလေးကိုလည်းမလွတ်ရဘူးအဲ့ထင်ရှားတဲ့နေရာလေးကစပြီးတစားအိမ်မှအခြေသုံးကောင်းဆုံးပုံမှုသဘောလေးကိုဉာဏ်တည်းဟူသောလက်နဲ့ခန္ဓာကိုယ်အသားကြအကြောကြအရည်ကြအယုကြတန်အောင်ဒါ ဉာဏ်ဒီဟူသောလက်သွင်းပြီးတော့ပုံမှုသဘောလေးကိုမိမိရဲ့ခန္ဓာကိုယ်မှာစူးစူးဆိုင်ဆိုင်နဲ့ရှုပွားသုံးသပ်နေရမယ်။ ထင်ရှားတဲ့နေရာလေးကနေစပြီးတော့ပုံမူသဘောကိုမိမိခန္ဓာကိုယ်မှာအသားကြအကျော်ကြအရည်ကြအယိုးကြဉာဏ်ဒီဟုသောလက်သွင်းပြီးတော့ပုံမူသဘောလေးကိုပွားများအားထုတ်နေရမှာဖြစ်တယ်ခန္ဓာကိုယ်ရဲ့ကိုစိုင်းပြီးအပေါ်ကနေခြုံပြီးတော့ တပြေးပြေးချင်းခန္ဓာကိုယ်ကိုနေရာလေးချဲ့ချဲ့ချဲ့ချဲ့ရှုသွားခြင်းဒီပင်လေအသာကြကြောကြအရေးကြလို့ဆိုတဲ့မိမိခန္ဓာကိုယ်တစ်ခုလုံးမှာဗဏ္ဍာပဲကြည့်နိုင်ကြည့်နိုင်ပုံမှုသဘောလေးထင်ရှားအောင်ရှုနေခြင်းဖြစ်တယ်ခန္ဓာကိုယ်ကိုတည်တံ့ယူပြီးတော့အသာတဘုံအယိုးတဘုံဒါမျိုးမလို့ရပဲမိမိရှိနေတဲ့ဒီခန္ဓာကိုယ်ကြီးတဲ့ကိုပဲ ဉာဏ်တိဟုသောလက်တွင်မိပုမှုသဘောလေးကိုခြေသုံးကောင်းဆုံးခန္ဓာကိုယ်တစ်ခုလုံးပေါက်တဲ့အထိရှုရမှာဖြစ်တယ်ဖြည်းဖြည်းချင်းပုံမှုသဘောလေးမှာပဲမိမိကတတိလေးကိုကတ်တာတတိလေးကတ်ပြီးဉာဏ်လေးနဲ့ဖြည်းဖြည်းချင်းမိမိခန္ဓာကိုယ်ကိုဟိုးဦးကောင်းကနေဖြည်းဖြည်းချင်းလေး နေရာလေးကိုချေချေချေချေပြီးဟိုခြေသုံးကောင်းဆုံးတပြေးပြေးနဲ့ရှုတဲ့ရှုအားလေးကောင်းလာပြီဆိုခန္ဓာကိုယ်ကဘယ်နေရာကိုပဲကြည်နိုင်ကြည်နိုင်ခန္ဓာကိုယ်တစ်ခုလုံးထိပေါက်ပြီးရှုပုံမူသဘောလေးကခန္ဓာကိုယ်တစ်ခုလုံးထိပေါက်သွားဘယ်နေရာကပဲခန်းကြည်နိုင်ကြည်နိုင်ပုံမူသဘောလေးဒီခန္ဓာကိုယ်တစ်ခုလုံးမှာထင်ရှားထင်ရှားသွားတယ်သို့သောစသချင်းယောဂီတွေမှာတော့ တမီနှင့်နမီနှင့်စသည်အားဖြင့်ဒါခြေသုံးကောင်းဆုံးပေါက်ဖို့အရေးကိုအချိန်ပေးဖို့လိုတယ်တမီနှင့်နမီနှင့်3-4မိနစ်လောက်ဒီအချိန်ပေးရတာမျိုးလေးရှိတတ်တယ်ဥကောင်းလေးတစ်ခုတည်းပုံမှုသဘောလေးရှုအားမရမချင်းဥကောင်းတစ်ခုတည်းပဲရှုနေအားရပြီပုံမှုသဘောလေးတင်ကြပြီဆိုမှနေရာကိုချက်ဘကုံနှစ်ဖက်လောက်ဒီနေရာလေးချက်ကြည့်လိုက်ချက်ပြီးတော့ပုံမှုသဘောကိုဥကောင်းကနေဘကုံနှစ်ဖက်လောက်ဒီမရမချင်းအရာကိုပဲတက်ကတက်ကရှု ရပြီဆိုတော့မှနေရာကိုထက်ကျပြီးတပန်းခန္ဓာကိုခါလောက်ကလေးတီအာယုံပြုကြည့်ဘုံမှုသဘောကိုနေနေချင်းနေနေချင်းနေရာလေးကိုချဲ့ချဲ့ချဲ့ချဲ့ရှုမရမချင်းပြေးပြေးချင်းအဲ့ကိုရတဲ့နေရာလေးကိုမလွတ်ရဘူးမိမိရတဲ့နေရာလေးကနေစားပြီးပြေးပြေးချင်းပြေးပြေးချင်းရှုရှုလို့တပြေးပြေးနဲ့ခါလောက်တီရပြီဆိုရင်လည်းနေရာကိုတက်မချင်းနဲ့အဲ့ရထားတဲ့ခါလောက်တီကိုပြန်ပြီးတော့ထပ်ခါထပ်ခါထပ်ခါခန္ဓာကိုတစ်ခုလုံးမှာ ပုံမှုသဘောလေးကိုအားရအောင်ရှုရပြီဆိုတော့မှနေရာလေးကိုချက်ပြီးပစစ်တုံးနှစ်ပတ်လောက်ဒီနေရာလေးချဲကြည့်လိုက်ချဲပြီးတဲ့အခါပုံမှုသဘောကိုစောစောကထင်ရှားတဲ့နေရာကနေစပြီးရှုလာလိုက်တာခါလောက်ရောက်ပြီဆိုတော့မှပစစ်တုံးနှစ်ပတ်လောက်ဒီနေနေချင်းနေနေချင်းနေရာလေးကိုချဲချဲသွားရပြီတော်တော်လေးအားရပြီဆိုတော့မှဟိုးခြေပြန်တိုင်အောင်တခါဆက်ရှုရှုတဲ့အခါမှာ အခုပြောနေတဲ့အတိုင်းပဲမိမိခန္ဓာကိုယ်ကိုတော့မလွတ်ရဘူးမိမိခန္ဓာကိုယ်ထဲမှာဒီတတ်တဘာဝပုံမှုသဘောကိုစူးစူးဆိုင်ဆိုင်နဲ့ဒါဆိုင်ပြီးတော့ရှုရတယ်ရှုလို့ရင်ခြေသုံးကောင်းဆုံးပေါက်သွားပြီတစ်ခေါက်ပေါက်ရင်ထပ်ပြီးတော့ထပ်ခါထပ်ခါခြေသုံးကောင်းဆုံးပုံမှုသဘောလေးထင်ရှားအောင်ဒါကြိုးစားပြီးတော့ရှုကြရအောင်ဆို ခြေပြတိုင်အောင်တောက်ချောက်အញ្ញံတိဥသောလက်သွင်းပြီးတော့ပွားများအားထုတ်နေရမှာဖြစ်တယ်။အခုကတော့နာယဝတ္တာဒိဋ္ဌံဒီမှာပဲပြည်ပြီဆိုတော့နားကြအောင်ဆို